ဖိလိပ္ပိဩရစာအခန်းကြီး၄အငယ်၁မှ3ထိုကြောင့်ငါဝမ်းမြောက်ခြင်းအကြောင်းငါဥရိတဖူဒီဖူသောငါချစ်၍အလွန်လွမ်းသောညီကိုတို့ငါဆိုခဲ့ပြီးသည့်အတိုင်းသခင်ဖျား၌တည်နေကြလောငါချစ်သူတို့အေဝဒီနှင့်တုံတုတ်တို့သည်သခင်ဖျား၌သဘောတညီတညွတ်တီဖြစ်ရမည်အကြောင်းကိုငါတောင်းပန်တွေးဆောင်ပါ၏အချင်းငါလှုပ်ဖို့ဆောင်ဘက်စစ် တင့်ကိုလည်းငါတောင်းပန်၏။ငါနှင့်ကလေးမင်မှဆ၍အသက်ဆင်းဝင်သော အခြားသောငါ၏လုတ်ဖော်ဆောင်ဘက်တို့နှင့်အတူအေဝံလိတရားကို ဟောပြောသော အမှု၌ကူညီ၍ကြိုးစားအထုတ်သော မိမတို့ကိုမဆထောက်ပံ့ပါလော။အငယ်၄မှ9သခင်ဖျား၌အစင်မပြတ်ဝမ်းမြောက်ခြင်းရှိကြလောတပန်းငါဆိုဒီကားဝမ်းမြောက်ကြလောလူအပေါင်းတို့ရှေ့ တင်တို့ဤဖြင်းညင်းခြင်းသဘောကိုထင်ရှားစေကြလော့သခင်ဖျားသည် အနီးအပါ၌ရှိတော်မူ၏အဘယ်အမှုကိုမျှစိုးရင်ခြင်းမရှိဘဲအရာရာ၌ကျေးဇူးတော်ကိုချီးမွမ်းခြင်းနှင့်တကားဆုတောင်းပတ္ထနာပြုသောအားဖြင့်တင်တို့တောင်းပန်လိုသော အရာများတို့ကိုဘုရားသခင်အားကြားလျှောက်ကြလော့ထိုတို့ပြုလျင်အဘယ်သူမျှကြံ၍မမိနိုင်သောဘုရားသခင်၏ညီသက်ခြင်းသည်ယေရှုခရစ်အားဖြင့် သင်တို့၏စိတ်နှလုံးတို့ကိုစောင့်မလိမ့်မည်အငယ်ရှမှ ကိုကျွင်းသေးသော စကားဟုမူကားညီကိုတို့တမာတရားနှင့်ဆိုင်သောအကျင့်လျောက်ပတ်သောအကျင့်ဖြောင့်မတ်သောအကျင့်စင်ကြယ်သောအကျင့်သူတစ်ပါးနှစ်သက်ဖွယ်သောအကျင့်ချီးမွမ်းဖွယ်သောအကျင့်ရှိသမျှတို့ကို၎င်းပါရမီတပါးပါကောင်းသောတရင်တပါးပါနှင့်ဆိုင်သောအကျင့်တို့ကို၎င်းနှလုံးသွင်းကြလောသင်တို့သည်အထက်က သင်ယူ၍ငါ၌ကြားမြင်ခဲ့ပြီးသမျှတို့ကိုကျင့်ကြလော့ထိုတို့ကျင့်လျင်ညီသက်ချင်း၏အရှင်ဘုရားသခင်သည်သင်တို့နှင့်အတူရှိတော်မူလိမ့်မည်အငယ်30မှ20ယခု၌လည်းသင်တို့သည်ငါကိုကြည့်ရှုပြုစုခြင်းသောစေတနာစိတ်နှင့်ပြည့်စုံပြန်သည်ဖြစ်၍ငါသည်သခင်ဘုရား၌အလွန်ဝမ်းမြောက်ခြင်းရှိ၏ထိုစေတနာစိတ်သည်အထက်က ရှိတော်လဲပြုစုရသော အခွင့်မရှိပြီ ထိုသို့ငါဆိုသောကိုယ်တိုင်ဆင်းရဲခြင်းကိုရည်မှတ်၍ဆိုသည်မဟုတ်အကြောင်းမူကားငါသည်တွေ့ကြုံသမျှသောအချင်းအရာတို့၌ရောင်ရဲသောစိတ်ရှိအံ့သောငါတင်မိပြီရှုံချခြင်းကို၎င်းကျွယ်ဝခြင်းကို၎င်းခံတတ်၏ဝါစွာစားခြင်းမွတ်သိခြင်းစီးစိမ်ရှိခြင်းဆင်းရဲခြင်းတို့ကိုခံရအံ့သောငါအရရတို့တွင်အရာရာ၌တင်မိပြီငါကိုခွန်အားနှင့် ပြည့်စုံစေတော်မူသော စ်တော်အားဖြင့်ခတ်သိမ်းသော အမှုတို့ကိုငါတတ်ဆွမ်းနိုင်၏သို့တော်လည်းဆင်းရဲဒုက္ခကိုငါခံရစဉ်အခါတင်တို့သည်ငါနှင့်ဆက်ဆံသောအားဖြင့်ကောင်းမွန်စွာပြုကြပြီအချင်းဖိလိပ္ပိမြို့သားတို့အေဝံဒီတရားကိုဟောစာပြု၍မာကေဒေါနီပြည်မှငါထွက်ဆဲရှိသောအခါအလူလူချင်း အလူခံချင်းအမှု၌တင်တို့မှတပါအဘယ်တင်တော်မြတ် ငါနှင့်မဆက်ဆံကြတက်တာလောနိမြို့၌ငါရှိစဉ်ပင်ငါလိုသောအရာကိုတင်တို့သည်နှစ်ကြိမ်တိုင်အောင်ပေးလိုက်ကြ၏ထိုတို့ငါဆိုသော အလူကိုရှာသည်မဟုတ်တင်တို့၌ကြွယ်ဝသောအကျိုးကိုရှာ၏ယခုအခါအရာရာ၌ငါရတတ်၏ဥစ္စာကြွယ်ဝ၏မွေးကြိမ်သောအနတ်နှင့်ပြည့်စုံ၍ဘုရားသခင်နှစ်သက်အားရတော်မူသောရစ်ဒီဟုသောတင်တို့ပေးလိုက်သောအရာတို့ကို ဧဖပျောဒိတ်လက်မှငါခံရသည်ဖြစ်၍ကြွယ်ဝလျက်ရှိ၏ငါ၏ဖျားသခင်သည်ဘုံအာနုဘော်၌စံပယ်တော်မူသောစည်းစိမ်ရှိသည့်အတိုင်းတင်တို့အလိုရှိသမျှတို့ကိုယေရှုခရစ်အားဖြင့်ပြည့်စုံစေတော်မူလိမ့်မည်ငါတို့အဖတိဟုသောဘုရားသခင်သည်ကဘာဆက်ဆက်ဘုံကြီးတော်မူစေတည်းအာမင်အငယ်27မှ23 ယေရှုခရစ်၌ရှိသောတန်ရှင်းသူအပေါင်းတို့ကိုနှုတ်ဆက်ကြလော့ငါနှင့်အတူရှိသောညီကိုမှဆ၍တန်ရှင်းသူအပေါင်းတို့သည်တင်တို့ကိုနှုတ်ဆက်ကြ၏ကဲသာပြင်ဤနန်းတော်၌နေသောတန်ရှင်းသူတို့သည်အထူးသဖြင့်နှုတ်ဆက်ကြ၏ငါတို့သခင်ယေရှုခရစ်ယေရှုတော်သည်တင်တို့အပေါင်း၌ရှိစေတည်းအာမင်ဖိလိပ္ပိဩဝါဒစာ PE